အခန်းကြီး3အငယ်1မှ9တတမလရောက်မှမြို့ရွာအရရ၌နေသောဣသရေလအမျိုးသားလူအပေါင်းတို့သည်ယေရုရှလင်မြို့သို့တင်ကြီးတယုတ်ထီလာ၍စုဝေးကြ၏ထိုအခါယောဇတက်သားယောရှုနှင့်သူ၏ညီကိုယေပရဟိမြာရှာလတေလပါဇေရုဘဘေလနှင့်သူ၏ညီကိုများတို့သည်ထ၍ဘုရားသခင်လူ မောရှေရေးထားသော ပညတ်တိကျမ်းစာ၌ပါသည့်အတိုင်းမိရှုရာရစ်တို့ကိုပူဇော်လိုသောငါဣဒရေလအမျိုး၏ဘုရားသခင်ရစ်ပလင်ကိုတည်ကြ၏ထိုပြည်အရရ၌နေသောသူတို့ကိုကြောက်တော်လဲရစ်ပလင်ကိုမိမိဖနက်ပေါ်မှတည်ထား၍နန်နှင့်ညာဥမပြတ်မိရှုရာရစ်တို့ကိုသာဝရဘုရားအားပူဇော်ကြ၏ကျမ်းစာလာသည့်အတိုင်းတကေနေပွဲကိုလည်းခံ၍ တရားနှင့်ညီနေတိုင်းပြုတင်သောဝတ်ကိုပြုလျက်နေတိုင်းမိရှုရာရစ်တို့ကို အရေအတွက်နှင့်ပူဇော်ကြ၏ထိုနောက်မှ အမြဲပူဇော်ရသောရစ်လက်ဆန်းနေ၌၎င်းဒါရဖျားဖို့တန်ရှင်းစေသောဓမ္မပွဲနေ၌၎င်းပူဇော်ရသောရစ်ထာဝရဘုရားအား အလိုလို ပူဇော်တကာကိုဆောင်ခဲ့သောသူအတီးတီအဖို့ပူဇော်ရသောရစ်တို့ကို ပူဇော်လျက်နေကြ၏အငယ်6မှ9ဗိမာန်တော်တိုက်မြစ်ကိုမချသေးတော်လေတတ္တမလတရနေ့မှစ၍မိရှုရာရစ်တို့ကိုထာဝရဘုရားအားပူဇော်ကြ၏ပယံသမားနှင့် လက်သမားတို့အားလည်းငွေကို ပေးကြ၏ပေရတိရှင်ဘီကုရုအခွင့်ပေးတော်မူသည့်အတိုင်းအာရစ်တသားကို လေဗရုံတောင်မှ ရုပ်ပေစိတ်တို့ ဆောင်စေခြင်းငှာဇီးတုံမြို့သားနှင့်တုရုမြို့သားတို့အားစားစည်းနှင့်စီများကိုပေးကြ၏အငယ်ရှိမှ7ယေရုရှလင်မြို့ဗိမာန်တော်သို့ရောက်သောဒုတိယနှင့်ဒုတိယလတွင်ရှာလတေလတာဇေရုဘပေလယောဇဒက်တာယောရှုကြံကျွင်းသောညီကိုယေပရောဟိတ်လေဝိသားများ အချုပ်ခံရသော လူစုထဲကထွက်၍ယေရုရှလင်မြို့သို့လာသော လူများအပေါင်းတို့သည်ထ၍ဗိမာန်တော်တည်ဆောက်ခြင်းအမှုကိုနှိုးဆော်စိမ့်သောငှါလေဝိသားတို့ကိုခန့်ထားကြ၏။ထိုအခါယုဒအမျိုး၊ယောရှုနှင့်သူ၏သားညီများ၊ကပ်မြေလနှင့်သူ၏သားများ၊လေဝိအမျိုးဟေနဒ ad သားများ၊သူတို့သားနှင့်ညီများတို့သည်ဗိမာန်တော်ကိုတည်ဆောက်လုပ်ဆောင်သောသူတို့ကို နှိုးဆော်ခြင်းဟံထကြ၏လှုပ်ဆောင်သောသူတို့သည်ဒါဝရဖျား၏ဗိမာန်တော်တိုက်မြစ်ကိုချသောအခါဣဒရေလရှင်ဘီရင်ဒါဝိစီရင်သည့်အတိုင်းဒါဝရဖျား၏ဂုံတော်ကိုချီးမွမ်းစေခြင်းဟံတပူးကင်သောယေဘရဟိတ်များ ခွက်ခွင်းကင်သောလေဝိအမျိုးအာတတမ်းများတို့ကိုခန့်ထားကြ၏ဒါဝရဖျားသည် ကောင်းမြတ်တော်မူ၏ဣဒရေလအမျိုး၌ ပြတော်မူသောကရုဏာတော်အစဉ်အမြဲတည်ပါသည်ဟု၍ဂုံတော်ကိုချီးမွမ်းလျက်ဂျေစုတော်ကိုဝန်ခံလျက်အတန်ပြန်၍အလှည့်လျက်တည်ခြင်းဆိုကြ၏ဗိမာန်တော်တိုက်မြစ်ကိုချရသောကြောင့်လူအပေါင်းတို့သည်သာရဖျား၏ဂုံတော်ကိုချီးမွမ်းလျက်ကြီးသောအတန်နှင့်ကြွေးကြော်ကြ၏အငယ်၁၂မှ၁၃တို့ရတွင် အသက်ကြီး၍ အရင်ဗိမာန်တော်ကို မြင်ဘူးသောယေဘုဟိတ်လေဝိသားအဆွေအမျိုးတကြီးအများတို့သည်နောက်ဗိမာန်တော်တိုက်မြစ်ကြလျက်ရှိသည်ကိုမြင်သောအခါကြီးစွာသောအတန်နှင့်ငိုကြွေးကြ၏လူအများတို့သည်လည်းဝမ်းမြောက်သောစိတ်နှင့်ကြွေးကြော်ကြ၏ထိုတို့ပြုသောကြွေးကြော်တန်နှင့်ငိုကြွေးတန်ကိုကြားသောသူတို့သည်ပိုင်းခြား၍မတိနိုင်ကြ လူများတို့သည် ကြီးစွာသောအတန်နှင့်ကြွေးကြော်သောကြောင့် ဝေးသောအရ၌ကြားရလေ၏